ရှင်ဟံခရင်ခန်းကြီး15အငယ်1မှ9ငါသည်မှန်သောစပြည့်နယ်ပင်ဖြစ်၏ငါခမည်းတော်သည်လည်းဥယင်ဆောင်ဖြစ်တော်မူ၏ငါ၌အတိမတိသောအခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏အတိတိသောအခက်ရှိသမျှတို့ကိုတာ၍တီးစေခြင်းဟံတုတ်တင်ရှင်းလင်းတော်မူ၏တင်တို့သည်ငါဟောပြောသောစကားအဖြစ်ယခုပင်ရှင်းလင်းလျက်ရှိကြ၏ ငါ၌တည်နေကြလော့ငါသည်လည်းသင်တို့၌တည်နေမည်စပြစ်ခက်သည်အပင်၌မတည်လင်ကိုအလိုအလျောက်အတီးမတီးနိုင်တကဲ့သို့သင်တို့သည်ငါ၌မတည်လင်အတီးမတီးနိုင်ကြငါသည်စပြစ်နွယ်ပင်ဖြစ်၏သင်တို့သည်အခက်များဖြစ်ကြ၏အကျဉ်သူသည်ငါ၌တည်၍ငါသည်လည်းသူ၌တည်၏ထိုသူသည်များစွာသောအတီးကိုတီးတတ်၏ငါနှင့်ကွာလင်သင်တို့သည်အဘယ်မှုကိုမျှမတတ်နိုင်ကြ ငါ၌မတည်သောသူသည်တွေးချောက်သောအခက်ကဲ့သို့ပြင်သို့ပစ်လိုက်ခြင်းကိုခံရ၏။ထိုသို့သောအခက်များကို လူတို့သည်စုသိမ်း၍မီးထဲသို့ချလိုက်ကြသဖြင့်မီးလောင်ခြင်းသို့ရောက်ကြ၏။သင်တို့သည်ငါ၌တည်၍ငါ့စကားသည်သင်တို့၌တည်လျှင်၊သင်တို့သည်တောင်းချင်သမျှကို တောင်း၍ရကြလိမ့်မည်။သင်တို့သည်များစွာသောအသီးကိုသီးသောအားဖြင့် ငါခမည်းတော်သည်ဘုံထင်ရှားတော်မူ၍တင်တို့သည်လည်းငါ၏တပည့်မှန်ကြလိမ့်မည်ခမည်းတော်သည်ငါကိုချစ်တော်မူတဲ့ကဲ့သို့ငါသည်တင်တို့ကိုချစ်၏ငါ၏ချစ်ခြင်းမေတ္တာ၌တည်နေကြလော့ငါသည်ငါခမည်းတော်၏ပညတ်တို့ကိုစောင့်ရှောက်၍ခမည်းတော်၏မေတ္တာ၌တည်နေတဲ့ကဲ့သို့တင်တို့သည်ငါပညတ်တို့ကိုစောင့်ရှောက်လျင်ငါမေတ္တာ၌တည်နေကြလိမ့်မည်တင်တို့၌ငါဝမ်းမြောက်เสียအကြောင်းတည်စေခြင်းဟံ၎င်း သင်တို့ဝမ်းမြောက်เสียအကြောင်းစုံလင်စေခြင်းဟံ၎င်းဤစကားကိုသင်တို့အားငါဟောပြော၏ငါပညာဟုမူကားငါသည်သင်တို့ကိုချစ်သည်နိတုသင်တို့သည်အချင်းချင်းချစ်ကြလော့ကိုအဆွေတို့ အဖို့လို့ငါကိုအသက်ကိုစွန့်ခြင်းမေတ္တာထက်တာ၍မြတ်သောမေတ္တာသည်အဘယ်သူ၌မျှမရှိအငယ်၁၄မှ၁၉တင်တို့သည်ငါပြည့်ညတ်သမျှတို့ကိုကျင့်ဆောင်လျင် ငါ၏အဆွေဖြစ်ကြ၏ယခုမှစ၍ငါသည်တင်တို့ကိုကျွန်ဟု၍မခေါ်ကျွန်မူကားကိုသခင်ပြုသောအမှုကိုမသိတင်တို့ကိုအဆွေဟု၍ငါခေါ်၏အကြောင်းမူကားငါသည်ခမည်းတော်ထံ၌ကြားသမျှသောအရာတို့ကိုတင်တို့အားငါပြတတ်၏တင်တို့သည်ငါကိုရွေးကောက်ကြသည်မဟုတ်ငါသည်တင်တို့ကိုရွေးကောက်သဖြင့်တင်တို့သည်တွား၍တည်ကြည်သောအသီးကိုတီးမိအကြောင်းနှင့် ငါနာမကိုအမိပြု၍ခမည်းတော်မှတောင်းတမျှတို့ကိုရမည်အကြောင်းတင်တို့ကိုငါခံထား၏တင်တို့သည်အချင်းချင်းချစ်စေခြင်းငှာဤပညာတို့ကိုငါပေး၏လောကီသားတို့သည်တင်တို့ကိုမုံလင်တင်တို့ကိုမမုံမီငါကိုမုံကြသည်ကိုတိမှတ်ကြလော့တင်တို့သည် လောကီနှင့်ဆက်ဆံလျင် လောကီသားတို့သည်မိမိတို့နှင့်ဆက်ဆံသောတင်တို့ကိုချစ်ကြလိမ့်မည်တင်တို့သည်လောကီနှင့်မဆက်ဆံ လောကီတဲကငါရွေးကောက်တော်သူဖြစ်သောကြောင့်လောကီသားတို့သည်တင်တို့ကိုမုန်းကြ၏အငယ်20မှ29ကျွန်သည်မိမိသခင်ထက်သာ၍ကြီးမြတ်သည်မဟုတ်ဟုငါပြောခဲ့ပြီးသော စကားကိုအောက်မေ့ကြလော့သူတို့သည်ငါကိုညှင်းဆဲလျင်တင်တို့ကိုညှင်းဆဲကြလိမ့်မည်ငါစကားကို နားထောင်လျင်တင်တို့၏စကားကိုနားထောင်ကြလိမ့်မည် ထိုသူတို့သည်ငါ့ကိုစေလွှတ်တော်မူသောသူကိုမသိသည်ဖြစ်၍ငါ၏နာမကြောင့်သင်တို့အားထိုအမှုရှိသမျှတို့ကိုပြုကြလိမ့်မည်။ငါသည်လာ၍ထိုသူတို့အားမဟောမပြောလျှင်သူတို့၌အပြစ်မရှိ။ယခုမူကား၊မိမိတို့အပြစ်ကိုဝှက်၍မထားနိုင်ကြ။ငါ့ကိုမုန်းသောသူသည်ငါ့ခမည်းတော်ကိုမုန်း၏။ငါသည်အခြားသူမပြုဘူးသောအမှုကိုထိုသူတို့ရှေ့မှာမပြုလျှင်သူတို့၌အပြစ်မရှိ ယခုမူကားသူတို့သည်ထိုအမှုကိုမြင်ရ၍ငါနှင့်ငါခမည်းတော်ကိုမုန်းကြ၏တို့ဖြစ်လျင်အကြောင်းမရှိဘဲငါကိုမုန်းကြ၏ဟု သူတို့၏ပညာတိကျမ်းစာ၌ရေးထားသောစကားသည်ပြည့်စုံခြင်းသို့ရောက်သည်ခမည်းတော်ထံမှထွက်လာ၍တမာတရားနှင့်ပြည့်စုံသောဝိညာဉ်တော်ဒီဟုသော ခမည်းတော်ထံမှတင်တို့စီတို့ငါဆေလွတ်လက်တန့်သော ဥပိ္ပစေဆရာသည်ရောက်လာသောအခါ ငါ၏အကြောင်းကိုသက်သေခံလိမ့်မည်တင်တို့သည်လည်းရှေးဥစွာမှစ၍ငါနှင့်အတူရှိနေသောကြောင့်သက်သေခံရကြလိမ့်မည်